ခန်းကြီး20အငယ်1မှ7ထိုအခါဣဒရေလအမျိုးသားအပေါင်းတို့သည်ဂိလပြည်သားတို့နှင့်တကွထလျက်ဒံမြို့မှဆက်၍ဘေရရှေဘမြို့တိုင်အောင်ပရိသတ်အပေါင်းတို့သည်တယောက်သောသူကဲ့သို့မိစပါမြို့သာဝရဖျားထံတော်၌စီဝေးကြ၏ဣဒရေလအမျိုးတွင် အပေါင်းပြည်သားအပေါင်းတို့၏အကြီးကဲတို့သည် စီဝေးကြသောဘုရားသခင်၏လူဒါလက်နှင့်ဆွဲကင်သော ခြေသည်တရေလေးသိန်းနှင့်တကွချင်းကပ်ကြ၏ဣဒေလအမျိုးသားတို့သည်မိစပါမျိုးတို့တွားချောင်းကိုဗေယံမီအမျိုးသားတို့သည်ကြားသိကြ၏ဣဒေလအမျိုးသားတို့ကထိုအာရမအမှုကားအဘယ်သို့နည်းဟုမေးမြန်းလျင်အတိခံရသော မိမ၏လင် လေဝိလူကအကျွန်ုပ်သည်မယားငယ်နှင့်အတူလာ၍ဗေယံမီခရိုင်ဂိဘာမြို့မှညကိုလွန်စေပါ၏ညခါ ဂိဗာမြို့သားတို့သည်ထ၍အကျွန်ုပ်တည်းခိုသောအိမ်ကိုဝိုင်းလျက်၊အကျွန်ုပ်ကိုတိုက်သတ်မည်အားထုတ်ကြပါ၏။မယားငယ်သေသည်တိုင်အောင်ရှုတ်ချကြပါ၏။ကျွန်ုပ်သည်လည်းမယားငယ်အကောင်ကိုယူ၍အပိုင်းပိုင်းဖြတ်ပြီးမှ၊ဣသရေလအမျိုးအမွေခံရာပြည်တရှောက်လုံးသို့ပေးလိုက်ပါ၏။အကြောင်းမူကား၊သူတို့သည်ဣသရေလအမျိုး၌ဆိုးညစ်သောအမှု၊အဓမ္မအမှုကို ပြုကြပါပြီ။သင်တို့ရှိသမျှသည် ဣဒရေလအမျိုးဖြစ်ကြပါ၏ဤအရ၌တိုင်ပင်စီရင်ကြပါလောဟု ပြောဆိုလေ၏လူအပေါင်းတို့သည်တယောက်သောသူကဲ့သို့ထ၍ငါတို့သည်တယောက်မျှမိမိတဲသို့မသွားမိမိအိမ်သို့မပြန်ဂိဘာမြို့၌အဘယ်သို့ပြုမည်နည်းဟုမူကားစီရန်ချ၍အတိုက်သွားမည်ဗယံမီခရိုင်ဂိဘာမြို့သားတို့သည်ဣဒရေလအမျိုးတို့၌ပြုသမျှသောအာရမအမှုနှင့်ညီလျော်စွာ လူများတို့သည်ထိုမြို့သို့ရောက်၍အပြစ်ဒဏ်ပေးမည်အကြောင်း၊သူတို့စားစရိတ်ကို ပို့စေခြင်းငှါ၊ဣသရေလအမျိုးအနွယ်အပေါင်းတို့၌လူတရာတွင်တဆယ်၊လူတထောင်တွင်တရာ၊တသောင်းတွင်တထောင်တို့ကိုရွေးကောက်ကြကုန်အံ့ဟုဆိုလျက်၊ဣသရေလအမျိုးသားအပေါင်းတို့သည်ဂိဗာမြို့တဘက်၌စည်းဝေး၍တယောက်သောသူကဲ့သို့သင်းဖွဲ့လျက်နေကြ၏။12 ဣဒရေလအမျိုးသားတို့သည်ဗိယမင်ခရင်တလျှောက်လုံးကိုဆေလွတ်၍တင်တို့တွင် ပြုသောဤအာရမမှုကားအဘယ်သို့နည်းယခုမှဂိဗာမြို့၌ရှိသော ထိုအာရမလူတို့ကိုငါတို့ယူ၍တတ်သဖြင့်ဣဒရေလအမျိုးတဲကဒုစရအပြစ်ကိုပယ်ရှားမိအကြောင်းထိုလူတို့ကိုအကြပါဟုမှားလိုက်ကြ၏တို့အတွင်ဗိယမင်အမျိုးသားတို့သည်ညီကိုဣဒရေလအမျိုးသားတို့စကားကို နားမထောင်ဘဲ ထိုအမျိုးသားတို့ကိုစစ်တိုက်ခြင်းငှါအမြို့မြို့အရွာရွာကထွက်၍ဂိဗာမြို့၌စည်းဝေးကြ၏။ထိုအခါဂိဗာမြို့သားယောက်ျားကောင်းခုနစ်ရာမှတပါးအမြို့မြို့အရွာရွာကလာသောဗင်္ယာမိန်အမျိုးသားအရေအတွက်ကား၊ထားလက်နက်စွဲကိုင်သော သူနှစ်သောင်းခြောက်ထောင်တည်း။ထိုလူအပေါင်းတို့တွင်လက်ဝဲလက်ကိုသုံးတတ်သဖြင့်၊ဆံခြည်တပင်ကိုလောက်လွှဲနှင့်မှန်အောင်ပစ်နိုင်သောယောက်ျားကောင်းခုနစ်ရာပါသတည်း ဗင်္ယာမိန်အမျိုးသားမှတပါးထားလက်နှင့်ဆွဲကင်၍စစ်သူရဲဖြစ်သောဣသရေလအမျိုးသားအရေအတွက်ကား၄သိန်းတည်းအငယ်၈မှ25ဣတေလအမျိုးသားတို့သည်ဖျားသခင်အိမ်တော်သို့ထ၍တွားပြေးလင်အကျွန်ုပ်တို့တွင်အဘယ်သူသည်ဗင်ယံမင်းအမျိုးကိုအူးချီတွားရပါမည်နည်းဟုဘုရားသခင်ထံတော်၌မေးလျှောက်ကြတော့ ထာဝရဘုရားကယူဒသည်အူးချီသွားရမည်ဟု မိန်တော်မူ၏။နန်းနဲ့စောစောဣဒရေလအမျိုးသားတို့သည်ထ၍ဂိဘာမျိုးအနား၌တက်ချပြီးမှဗေယံမီမျိုးသားတို့ကိုတိုက်ချင်းငါချီသွား၍ဂိဘာမျိုးရှေ့မှစစ်ခင်းချင်းလျက်နေကြ၏။ဗေယံမီမျိုးသားတို့သည်ဂိဘာမျိုးတဲကထွက်ပြေးလျင်ထိုနေ့တွင်ဣဒရေလလူ12000တို့ကို မြေပေါ်၌လှဲ၍တက်ကြ၏ ။သို့ရာတွင်ဣသရေလအမျိုးသားတို့သည်ရဲရင့်သောစိတ်ကိုယူ၍ပဌမနေ့တွင်စစ်ခင်းကျင်းသော အရပ်၌တဖန်ခင်းကျင်းကြ၏။ထာဝရဘုရားထံတော်သို့သွား၍ညဦးယံတိုင်အောင်ငိုကြွေးလျက်၊အကျွန်ုပ်တို့ညီဗင်္ယာမိန်အမျိုးသားတို့ကိုတဖန်စစ်တိုက်ရပါမည်လောဟုထာဝရဘုရားအားမေးလျှောက်သော်၊ထာဝရဘုရားကချီသွားကြလော့ဟုမိန့်တော်မူ၏။ ဒုတိယနေ့တွင်ဣသရေလအမျိုးသားတို့သည်ဗင်္ယာမိန်အမျိုးတို့အနီးသို့ချဉ်းကြသောအခါ၊ဗင်္ယာမိန်အမျိုးသားတို့သည်ဂိဗာမြို့ထဲကထွက်ပြီးလျှင်၊ထားလက်နက်စွဲကိုင်သောဣသရေလလူတသောင်းရှစ်ထောင်တို့ကိုမြေပေါ်၌လှဲ၍သတ်ကြ၏။ထိုအခါဣသရေလအမျိုးသားအပေါင်းတို့သည်ဘုရားသခင့်အိမ်တော်သို့သွား၍ ငိုကြွေးလျက်ထာဝရဘုရားထံတော်၌ဝတ်လျက်တနေ့လုံးညဥ်ရန်တိုင်အောင် အစာကိုရှောင်၍ထာဝရဘုရားအားမိရှုရာရစ်မိတ္တဟာယရစ်တို့ကို ပူဇော်ကြ၏ထိုကာလ၌ဘုရားသခင်၏ဗြိဉ္ဉ်တစ်တာတော်ပါလျက်အာရုံ၏သားဖြစ်သောအေလဇာ၏သားဖိနဟတိတစ်တာတော်ရှေ့မှအမှုဆောင်သည်ဖြစ်၍ဣဒရေလအမျိုးသားတို့က အကျွန်ုပ်တို့ညီဗင်ယာမိန်အမျိုးသားတို့ကိုတဖန်သွား၍တိုက်ရပါမည်လောမသွားဘဲနေရပါမည်လောဟုထာဝရဘုရားအားမေးလျှောက်တော်ထာဝရဘုရားကတွားကြလော့내ဖြန်နေ့တွင်သူတို့ကိုတင်တို့လက်၌ငါအပ်မည်ဟုမိန်တော်မူ၏ဣဒရီလအမျိုးသားတို့သည်ဂိဘာမြို့ပတ်လည်၌ကင်းဆောင်လူတို့ကိုထားပြီးမှတတိယနေ့တွင်ဗင်ယာမိန်အမျိုးသားတို့ရှိရာသို့ခြီသွား၍ ယမန်ကဲ့သို့ဂိဗာမြို့အနား၌စစ်ခေးကျင်းလျက်နေကြ၏ဗေယံမီအမျိုးသားတို့သည်အတိုက်ထွက်၍မြို့နှင့်ကွာသွားကြ၏ဘေတလက်မြို့သို့တွားသောလမ်းဂိဗာတောရွာသို့တွားသောလမ်းတွင်ယမန်ကဲ့သို့ဣဒရေလအမျိုး သူရဲတို့ကိုလှုပ်ကြံစပြု၍လူ30ခန့်မျှတည်ကြ၏ဗေယံမီအမျိုးသားတို့ကသူတို့သည်ယမန်ကဲ့သို့ငါတို့ရှေ့မှရှုံးကြပြီဟု ဆိုတော်လဲ ဣဒေလအမျိုးသားတို့ကပြေးကြကုန်အံ့။သူတို့ကိုမြို့နှင့်ဝေးသောလမ်းတို့သို့သွေးဆောင်ကြကုန်အံ့ဟုဆိုလျင်ဣဒေလလူအပေါင်းတို့သည်မိမိတို့နေရာအရမှထ၍ဘာလတာမာမြို့၌စစ်ခင်းကြ၏ကင်းဆောင်လျက်နေသောဣဒေလလူတို့သည်လည်းမိမိတို့နေရာဂိဘာလွင်ပြင်မှထကြသဖြင့်ဣဒေလအမျိုးသားယောက်ျားကောင်းတပေါင်းတို့သည်ဂိဘာမြို့သို့ခြီလာ၍ ဗင်္ယာမိန်အမျိုးသားတို့သည်ဘေးရောက်လုနီးသည်ကိုမရိပ်မိသောကြောင့်ကျပ်တည်းစွာဆီး၍တိုက်ကြ၏။ထိုအခါထာဝရဘုရားသည်ဗင်္ယာမိန်လူတို့ကိုဣသရေလလူတို့ရှေ့မှာရှုံးစေတော်မူသဖြင့်၊ထိုနေ့တွင်ဣသရေလ လူတို့သည်ထားလက်နက်စွဲကိုင်သောဗင်္ယာမိန်လူနှစ်သောင်းငါးထောင်တရာတို့ကိုပယ်ရှင်းကြ၏။36 ဗင်္ယာမိန်အမျိုးသားတို့သည်မိမိတို့ရှုံးသည်ကိုသိမြင်ကြ၏။ဣသရေလလူတို့သည်ဂိဗာမြို့အနား၌ထားသောကင်းတပ်ကိုကိုးစားသောကြောင့်၊အစကဗင်္ယာမိန်လူတို့ရှေ့မှာဆုတ်ကြ၏။ကင်းတပ်သားတို့သည်ဂိဗာမြို့သို့တဟုန်တည်းပြေးဝင်၍အနှံ့အပြားတိုက်သဖြင့်၊တမြို့လုံးကိုထားနှင့်လုပ်ကြံကြ၏။မြို့ထဲမှာကြီးစွာသောမီးခိုးတက်စေရမည်အကြောင်းဣသရေလလူတို့သည် ကင်းဆောင်လူတို့အားအကြံပေးနှင့်ကြပြီဖြစ်၍ဤဒေလလူတို့သည်စစ်တိုက်ရာတွင် ဆုတ်သောအခါဗိယံမင်လူတို့ကအကယ်၍သူတို့သည်ယမန်စစ်ရှုံးတကဲ့သို့ငါတို့ရှေ့မှရှုံးကြပြီဟုဆိုလေသူရဲ့တို့ကိုလှုပ်ကြံစပြု၍လူ30ခန့်မျှတေကြ၏တပန်းမီးလောင်၍ထူထပ်သောမိကိုသည်မြို့ထဲမှတက်ဆရှိသောအခါ ဗင်္ယာမိန်လူတို့သည်ပြန်ကြည့်၍မြို့ကိုလောင်သောမီးလျှံသည်မိုဃ်းကောင်းကင်သို့တက်သည်ကို မြင်ကြ၍၊ဣသရေလလူတို့သည်လှည့်၍ပြန်သောအခါ၊ဗင်္ယာမိန်လူတို့သည်ဘေးရောက်ကြောင်းကိုသိမြင်လျှင်၊မိန်းမောတွေဝေ၍ဣသရေလလူတို့ရှေ့မှာတောလမ်းသို့ပြေးသော်လည်း၊စစ်တိုက်လိုက်လာသော သူတို့သည်မှီသဖြင့်၊ပြေးသောသူတို့ကို၎င်း၊မြို့ရွာများထဲကထွက်လာသောသူတို့ကို၎င်း တပြိုင်နက်ဖျက်ဆီးကြ၏ဗိယမင်လူတို့ကိုဝိုင်းလျက်လိုက်လျက်နှုခါရွာမှဆ၍နေထွက်ရာဘက်ဂိဗာမြို့အနားတိုင်အောင်နှိပ်နင်းကြ၏ထိုအခါဗိယမင်သူရဲ့18000တို့သည်လဲ၍တည်ကြ၏ကျွင်းသောသူတို့သည်လှည့်၍တောအရက်ရိမုန်ကျောက်သို့ပြေးချစဉ်တွင်လိုက်သောသူတို့သည်လူ9000တို့ကိုလမ်းမှဖမ်းမိကြ၏ ဂိဒုံမြို့တိုင်အောင် အပြင်းလိုက်၍လူနှစ်ထောင်တို့ကိုလည်းသတ်ကြ၏။ထိုနေ့တွင်လဲ၍သေသောဗင်္ယာမိန်ထားစွဲသူရဲတို့အရေအတွက်ကား၊နှစ်သောင်းငါးထောင်တည်း။လူခြောက်ရာတို့သည်လှည့်၍တောအရပ်ရိမ္မုန်ကျောက်ကိုမှီအောင်ပြေးသဖြင့်၊ထိုကျောက်အောက်မှာလေးလနေကြ၏။ဣသရေလလူတို့သည် တဖန်လှည့်၍ဗင်္ယာမိန်အမျိုးသားတို့ကိုတိုက်လျက်၊မြို့ရွာ၌ရှိသောလူ တရိษံတွေ့သည်များတို့ကိုဓာနှင့်လှုပ်ကြံ၍တွေ့သည်များသောမြို့ရွာတို့ကိုမီးရှို့ကြ၏